အခန်းကြီး၈အငယ်၁မှ၃အေဖရင် လူတို့ကတင်းဒီမိဒရန်လူတို့ကို တိုက်တွားသောအခါငါတို့ကိုမခေါ်ဘဲငါတို့၌အဘယ်သို့ ပြုသည်ဟုကြက်ကြက်အပြစ်တင်ကြ၏ဂိတောင်ကလည်းတင်တို့ပြုသည်ကဲ့သို့ငါသည်အဘယ်သို့ပြုပြီးသည်အပြေစာစပြစ်တီးတင်းချင်းထက်အေဖရင်လိုက်ကောက်ခြင်းသည်တာ၍ကောင်းသည်မဟုတ်လော။ ဘုရားသခင်သည်မိဒရန်ဘူချုပ်ဩရဘနှင့်ဇေဘတို့ကိုတင်တို့လက်၌အပ်တော်မူပြီးတင်တို့ပြုတကယ်သို့ငါသည်အဘယ်သို့ပြုနိုင်သနည်းဟု ပြန်ပြောသောစကားကို သူတို့သည်ကြားသောအခါစိတ်ပြေကြ၏အငယ်လေးမှကိုဂိဒေါန်သည်ယော်ဒန်မြစ်သို့ရောက်သောအခါ သူ၌ရှိသောသူ300တို့သည် ပင်ပန်းလျက်နှင့်ကူး၍လိုက်ကြ၏ သူကုတ်မြို့သားတို့အားလည်းငါနောက်လိုက်သောသူတို့အားမုံကိုပေးကြပါလော သူတို့သည်ပင်ပန်းကြပြီငါသည်မိရန်မိကြီးဇေဘဟတ်နှင့်ဇာလမုန်နကိုယခုလိုက်ရှာပါ၏ဟု တောင်းတော်လေတုကုမင်းတို့ကငါတို့သည်တင့်အမှုထမ်းတို့အားမုံကိုပေးရမည်အကြောင်းဇေဘဟတ်နှင့်ဇာလမုန်နသည်တင့်လက်၌ရှိသလိုဟု ပြန်ပြောကြ၏ ဂိဒေါန်ကလည်းသူဖြစ်၍ဒါရဖျားသည်ဇေဘဟနှင့်ဇာလမုန်တို့ကိုငတ်လက်၌အပ်တော်မူသောအခါတင်တို့ကြောကွဲအောင်တောဆူးပင်အမျိုးမျိုးနှင့်ငါရိုက်မိဟုဆိုပြီးလျှင် ထိုအရက်ကပင်တွေလမြို့သို့သွား၍သူတို့အားထိုဤတူတောင်းတော်လဲသူကုတ်မြို့သားတို့ပြန်ပြောသည့်ဤတူ ပင်တွေလမြို့သားတို့သည် ပြန်ပြောကြ၏ ဂိဒေါန်ကလည်းငါသည်တဖန်ငြိမ်ဝတ်စွာလာသောအခါဤရဲတိုက်ကိုဖြိုဖျက်မည်ဟု သူတို့အားဆို၏အငယ်တဆမဆက်လီထိုအခါဓာကင်သောလူတသိန်းနှစ်သောင်းတေသောကြောင့်အရှိမျက်နှာအယက်သားအပေါင်းတို့တွင်ကြံကျွင်းသော လူတသောင်း၅တောင်ခန့်မြတ်သာပါလျက်ဇေပဟနှင့်ဇာလူမုနတို့သည် ကာကောမြို့၌ရှိကြ၏ဂိဒေါန်သည်နောဘမြို့ရုပ်ဘဟာမြို့အရှိတဲ၌နေသောသူတို့လမ်းဖြင့်ခြီသွား၍မစိုးရိမ်ဘဲနေသောမိဒရန်တပ်ကိုလှုပ်ကြံသဖြင့်မိဒရန်မင်းကြီးဇေပဟနှင့်ဇာလမုနပြေးသောအခါဂိဒေါန်သည်လိုက်၍တက်ကိုဖျက်လေ၏ယောရှတာဂိဒေါန်သည် နေမထွက်မီစစ်တပ်ရာမှပြန်လာ တုကုမျိုးသားလူလင်တယောက်ကိုဖမ်းမိ၍မေးစစ်လင်ထိုသူသည်တုကုမျိုးအရာရှိ အသက်ကြီးသူ89ယောက်တို့၏အမိအတီးတီးတို့ကို ပြောလေ၏အငယ်15မှ20ဂိဒေါန်သည်လည်းတုကုမျိုးသားတို့ရှိရာသို့လာ၍တင်တို့ကပင်မန်းသောတင့်အမှုထမ်းတို့အားငါတို့သည် မုံကိုပေးရမည်အကြောင်းဇေဘဟနှင့် ဆာလမုနာသည်တင့်လက်၌ရှိသလောဟုငါကိုကဲ့ရဲ့၍တင်တို့ပြောသောဇေဘဟနှင့်ဇာလမုနာကိုကြည်ကြလောဟု ဆိုလျက်ထိုမြို့၌အသက်ကြီးသူတို့ကိုခေါ်၍တောစုပင်အမျိုးမျိုးနှင့်တုကုမျိုးသားတို့ကို ဆုံးမလေ၏ပေနွေလမြို့ရဲတိုက်ကိုလည်းဖြိုဖျက်၍မြို့သားတို့ကိုကွပ်မျက်လေ၏ထိုအခါဇေဘဟနှင့်ဇာလမုနာတို့အား တာဘော်မြို့မှာတင်တို့တတ်ခဲ့သောသူတို့သည်အဘယ်သို့သောသူဖြစ်သည်ဟု မေးမြန်းတော့ထိုသူတို့ကကိုရောဖြစ်တဲ့ကဲ့သို့သူတို့ရှိသည်မြသည်ဖြစ်၍ရှင်ဘီရင်သား၏အယောင်ဆင်းနှင့်ပြည့်စုံကြပါ၏ဟု ပြန်ပြောတော့ဂီတောင်ကထိုသူတို့သည်ငါအမိဤသားငါညီဖြစ်ပါသည်တကားသာရဖျား အသက်ရှင်တော်မူသည့်အတိုင်းတင်တို့သည်သူတို့ကိုအသက်ချမ်းသာ ပေးမိလင်တင်တို့ကိုငါမတက်ဖဲနေလိမ့်မည်ဟုမိမိသားဦးရေတာအားဤသူတို့ကိုထား၍တတ်လို့ဟုဆိုတော်လဲသားသည်အသက်အရွယ်ငယ်သောကြောင့်ဓာကိုမဆွဲမထုတ်ဖဲနေ၏အငယ်27မှ29ဇောဘဟနှင့်ဆာလမုနာတို့ကလည်းကိုရောတိုင်ထား၍ငါတို့ကိုလှုပ်ကြံလော့ လူဖြစ်တဲ့ကဲ့သို့သူအစွမ်းတတ္တိဖြစ်တတ်သည်ဟုဆိုလျင်ဂိဒေါန်သည်ထ၍ဇေဘဟနှင့်ဇာလမုနာကိုတတ်သဖြင့်သူတို့ကလအုပ်ဤလေပင်၌ဆင်သောတစားတို့ကို ချွယူလေ၏ထိုအခါဣဒရီလလူတို့ကကိုရောသည် အကျွန်ုပ်တို့ကိုမိဒရန်လူတို့လက်မှကယ်နှုတ်သောကြောင့်တားစဉ်မြေဆက်နှင့်တကွအကျွန်ုပ်တို့ကိုအုပ်ဆိုးတော်မူပါဟုဂိဒေါန်အားလျှောက်ဆိုကြတော့ ဂိဒေါန်ကငါသည်တင်တို့ကိုမအုပ်ဆိုးရငါသားလည်းမအုပ်ဆိုးရထာဝရဘုရားသည်တင်တို့ကို အုပ်ဆိုးတော်မူရ၏ဟု၍၎င်းတို့ရတွင်တင်တို့ရှိသည်မြသည်လူယူ၍ရသောနှဒောင်းတို့ကို ပေးပါမည်အကြောင်းငါတောင်းကျင်သည်ဟု၍၎င်းဆိုလေ၏ရန်သူတို့သည်ဣရှမေလအမျိုးဖြစ်၍ရွှေနှဒောင်းကိုဆင်တက်ကြသည်သူတို့ကလည်းစင်စစ်ပေးပါမည်ဟုဆိုလျက်ဆောင်းကိုခင်း၍ လူအပေါင်းတို့သည်မိမိတို့လူယူ၍ရသောနှောင်းများကို ချထားကြ၏ဂီတောင်တောင်းသောရွှေနှောင်းများအချိန်ကအခွက်18ပိတ်တာရှိ၏ထိုမှတပါမိဒရမီကြီးဝတ်ဆင်သောတစားလေဆွဲနီမောင်းသောအဝတ်ကလအုပ်လေကျိုးများကိုရသည်၏ထိုတစားတို့နှင့်ဂီတောင်သည်တင်တိုင်းတော်ကိုလှုပ်၍မိမိနေရာ ဩဖရမြို့မှာထားသဖြင့်ဣဒေလအမျိုးသားအပေါင်းတို့သည် ထိုတင်တိုင်းတော်နှင့်မှားယွင်းလျက်တွားတတ်ကြ၏ထိုအမှုသည်ကိတောင်နှင့်သူ၏အမျိုးပြစ်မှားရာအကြောင်းဖြစ်သည် ထိုတို့မိဒရန်အမျိုးသည်ဣဒေလအမျိုးရှိမှရှုံး၍နောက်တဖန်အစိုးမရဘဲနေကြ၏ဂိဒေါန်လက်ထက်အနှစ်40တိုင်တိုင်တပြီလုံးငြိမ့်လေ၏ယောရှသားယေရုဘာလ သည်မိမိအိမ်သို့တွား၍နေတည်းအငယ်30မှ35ခိတောင်သည်မယားများ၍ကိုရသောသား80ရှိ၏ရှေခင်မြို့၌နေသောမယားငယ်သည်သားယောက်ျားကိုဖွားမြင်၍ထိုသားကိုအပိမလက်အမည်ဖြင့်မှဲ့လေ၏ယောရှသားခိတောင်သည်အသက်ကြီးရင်သော အနိစ္စရောက်၍ အပြေစာတားနေရာဩရဖမြို့မှာအဖယောရှတင်းကြိုင်း၌တင်းကြိုခြင်းကို ခံရလေ၏ဂိတောင်တည်သောအခါဣဒရေလအမျိုးသားတို့သည်ဖောက်ပြန်၍ဘာလဖျားတို့နှင့်မှားယွင်းသဖြင့်ဘာလဘေရိတ်ကိုဖျားရာ၌ချီးမြှောက်ကြ၏ပဝန်းကျင်ရန်သူလက်မှကယ်နှုတ်တော်မူသောမိမိတို့ဖျားသခင်သာရဖျားကိုမအောင်မိဘဲဂိတောင်ဒီဟုသော ယေရုဗာလသည်ဣသရေလအမျိုး၌ပြုသမျှသောကျေးဇူးနှင့်အညီသူ၏အမျိုး၌ကျေးဇူးတုံ့ကိုပြန်၍မပြုဘဲနေကြ၏